တမန်တော်ဝတ္ထုအခန်းကြီး78အငယ်1မှ8ထိုနောက်ပေါလုသည် အာသင်မြို့မှထွက်သွား၍ကောရိန္သုမြို့သို့ရောက်လေ၏ထိုအခါယူဒလူအပေါင်းတို့သည်ယောမမြို့မှထွက်သွားရမည်အကြောင်းဂလောဒိမင်းအမိန်တော်ရှိသည်ဖြစ်၍ပုံထုပြည်သားအာကုလအမည်ရှိသောယူဒလူတယောက်သည်ဣတလိပြည်မှလာ၍မိမိမယားပြည်ကေလာနှင့်တကွမကြာမမြင့်မီ ရောက်လာသည်ကိုပေါလုတွေ့လျင် သူတို့စီတို့ဝင်၍အလုတ်ချင်းတူသောကြောင့်သူတို့နှင့်နေ၍အလုတ်လုပ်လေ၏ထိုသူတို့သည်တဲရှင်ကို ချုပ်တတ်သော အချုပ်သမားဖြစ်ကြ၏ပေါလုသည်လည်းဥပုံနှင့်မပြတ်တရားစရ၌ဆွေးနွေးဟောပြော၍ယူဒလူနှင့်ဟေလတလူတို့ကိုဖျားယောင်းတွေးဆောင်လေ၏တိလနှင့်တိမောသေတို့သည်မာကေဒေါနိပြည်မှ ရောက်လာသောအခါပေါလုသည်သူတို့နှင့်တကွ တရားဟောခြင်းအမှုကိုသာ ဆောင်ရွက်၍ယေရှုခရစ်၏အကြောင်းကိုယူရသူတို့အားကြိုးစား၍တက်တည်ခံလေ၏ယူရသူတို့သည်ညင်းခုန်ဆဲခြင်းကို ပြုသည်ရှိသောပေါလုသည်မိမိအဝတ်ကိုခါလိုက်လျက်တင်တို့၏အသွေးသည်တင်တို့၏ခေါင်းပေါ်၌တည်စေငါမူကားကင်းလို့၏ယခုမှစ၍တပါမျိုးသားတို့စီတို့တွားမည်ဟု ဆိုပြီးလျှင် ထိုအရမှထွက်၍ဘုရားသခင်ကို ကိုးကွယ်သောရုပ်တုအမည်ရှိသောသူ၏အိမ်သို့သွား၏။ထိုအိမ်သည်တရားစရပ်နှင့်စပ်လျက်ရှိသတည်း။ကရိပ္ပုအမည်ရှိသောတရားစရပ်မှူးသည်မိမိအိမ်သူအိမ်သားအပေါင်းတို့နှင့်တကွသခင်ဘုရားကိုယုံကြည်လေ၏။ကောရိနသုပြည်သားအများတို့သည်လည်းယုံကြည်၍ဗတ္တိဇံကိုခံကြ၏။ညဉ့်အခါသခင်ဘုရားသည်ပေါလုအား ဗျာဒိတ်ယူပါယုံကို ပြ၍တင်သည်မကြောက်နှင့်တိတ်ဆိတ်စွာမနေနှင့်ဟောပြောလော့ငါသည်တင်နှင့်အတူရှိ၏တင့်ကိုညှင်းဆဲခြင်းငှာအဘယ်သူမျှအနိုင်ထက်မပြုရဤမြို့၌ငါ၏လူအများရှိကြသည်ဟု မိန်တော်မူ၏ပေါလုသည် ထိုမြို့သူမြို့သားတို့အားဘုရားသခင်နှုတ်ကပတ်တရားတော်ကို ဟောပြောတွင်တင်၍တနှစ်နှင့်6လပတ်လုံးနေလေ၏အငယ်7မှ19 အခါယပြည်ကိုဂါလိယုံမင်းသည်ဝန်အရာနှင့်အုပ်ဆိုးသောအခါယုဒလူများသည်တင်ကြီးတင်ယုတ်တီပေါလုကို အနိုင်ထက်ပြု၍တရားပလင်ရှေ့သို့ယူသွားပြီးလျှင်လူတို့သည်ဖျားကိုမတရားသဖြင့်ကိုးကွယ်စေခြင်းငှာဤသူသည်ဖျားယောင်းတတ်ပါသည်ဟု ဆိုကြ၏ပေါလုသည်နှုတ်ကိုဖွင့်မိပြုသောဂါလိယုံမင်းကအချင်းယူဒလူတို့မတရားသောအမှု ဆိုးယုံညင်ညူးသောအမှုဖြစ်လျင်ငါသည်တင်တို့ကို အကြောင်းရှိသည့်အတိုင်းတီးခံရမည်သို့မဟုတ်စကားတော်၎င်းခေါ်ဝေါ်သမုတ်ချင်းတော်၎င်းတင်တို့၏ဘာသာတရားတော်၎င်းတင်တို့သည်အစီရင်ခံလျင် ကိုအမှုကိုစောင့်ကြလော့ထိုသို့သော အမှုကိုစီရင်ခြင်းငှာငါအလိုမရှိဟုဆိုလျက်ယူဒလူတို့ကိုတရားပလင်မှပယ်ရှားစေ၏ထိုအခါဟေလတလူ အပေါင်းတို့သည်တရားစီရင်မှု တုတ်တာကိုယူ၍တရားပလင်ရှေ့မှရိုက်ကြ၏ထိုအမှုကိုလည်းဂါလုမင်းသည် အမှုမထားဘဲနေ၏အငယ်၁၈မှ23ထိုနောက်မှ ပေါလုသည်တာရှည်စွာနေပြီးမှညီကိုတို့ကို အခွင့်တောင်း၍ထိုမြို့မှ ထွက်သွား၏အထက်ကတစ္ဆာဂရိပြုသည်နှင့်ညီကင်ချေမြို့၌ခေါင်းရိတ်ချင်းကိုခံပြီးလင်ပိကိလနှင့် အာကုလကိုခေါ်၍ရှုရိပြည်သို့တင်းဘောနှင့်လွှင့်လေ၏။အေဖဲ့မြို့သို့ရောက်လျင်တရားစီရသို့ဝင်၍ယူဒလူတို့နှင့်ဆွေးနွေးနှီးနှောလေ၏။ထိုသူတို့သည်မိမိတို့နှင့်အတူ ပေါလုနေပါမည်အကြောင်းတောင်းပန်သောအခါပေါလုသည်ဝန်မခံဘဲလျက်ယခုရောက်လူနီးသောပွဲကိုယေရုရှလင်မြို့၌ငါအမှန်ခံရမည်ဘုရားသခင်အလိုတော်ရှိလျင်နောက်တဖန် င်တို့ရှိရာသို့ငါပြန်ဦးမည်ဟူ၍အခွင့်တောင်းပြီးမှ၊ပြစ်ကိလနှင့် အာကုလကိုဧဖက်မြို့၌ထား၍သင်္ဘောနှင့်လွှင့်ပြန်လေ၏။ဂဲသရိမြို့သို့ရောက်လျှင်၊ယေရုရှလင်မြို့သို့တက်၍အသင်းတော်နှင့်နှုတ်ဆက်ပြီးမှအန္တိအုတ်မြို့သို့သွားပြန်၏။ထိုမြို့၌အတန်အရာနေပြီးလျှင်ထွက်ပြန်၍ဂလာတိပြည်၊ဖြူဂိပြည်ကို အစဉ်အတိုင်းရှောက်သွားသဖြင့်၊တပည့်တော်အပေါင်းတို့ကို မြဲမြံခိုင်ခန့်စေ၏24မှ28အာပေါလိအမည်ရှိသော အာလေဇန္ဒြုမြို့သားယူဒလူတယောက်သည်အေဖက်မြို့သို့ရောက်လာ၏ထိုသူသည်နှုတ်တတ္တိနှင့်ပြည့်စုံ၍ကျမ်းစာ၌အာကြီးသောသူဖြစ်၏သခင်ဖျား၏ဘာသာ၌လေ့ကျက်၍စိတ်အားကြီးသဖြင့်သခင်ဖျား၏အကြောင်းများကို စေ့စေ့ဟောပြော၍ဆုံးမဩဝါဒပေး၏ သို့တော်လည်းယောဟန်၏ဗတ္တိဇံကိုသာသိ၏ထိုသူသည်တရားစရ၌ရဲရင်စွာဟောပြောစပြုသည်ဖြင့်အာကုလနှင့်ပိကိလတို့သည်သူ၏စကားကိုကြားသောအခါသူကိုယူ၍ဘုရားသခင်ဘာသာတရားကိုတာ၍တေချာစွာတင်ကြားကြ၏ထိုသူသည်အခါရပြည်သို့တွားခြင်းကအလိုရှိသည်ဖြစ်၍တပည့်တော်ချင်းတို့သည် သူကိုလက်ခံမိအကြောင်းညီကိုတို့သည်မှားစာကို ပေးလိုက်ကြ၏ သူသည်ရောက်လာလျှင်ယေရှုတော်အားဖြင့်ယုံကြည်သောသူတို့ကို အလွန်ထောက်မလေ၏ယေရှုသည်ခရစ်တော်ဖြစ်တော်မူကြောင်းကိုကျမ်းစာအားဖြင့်ထင်ရှားစွာပြ၍လူအပေါင်းတို့ရှေ့မှယူဒသူတို့၏စကားကို အားကြီးစွာပယ်ဖျက်လေ၏